ခန်းကြီး45အငယ်1မှ15ထိုအခါယောသတိမိမိဌာန၌ရှိသောသူအပေါင်းတို့ရှေ့တွင်အိန္ဒြေကိုမချုပ်တီးနိုင်သောကြောင့်လူအပေါင်းတို့ငါထံမှ ထွက်သွားကြဟု ဟိ၍မိမိဇာတိဖြစ်ကို အကိုတို့အားပြသောအခါအခြားသောသူတယောက်မျှမရှိရသူသည်လည်းကျဲသောအတန်နှင့်ငိုကြွေး၏အေဂုတ်ထုလူတို့သည်နန်းတော်တိုင်အောင်ကြားကြ၏ အကိုတို့အားလည်းကျွန်ုပ်သည်ယောသဖြစ်၏ကျွန်ုပ်အဖသည်အသက်ရှင်သေးသလိုဟု ဆို၏အကိုတို့သည် စကားတုံ့ပြန်၍မပြောနိုင်အောင် သူရှိမှမိမောတွေဝေလျက်နေကြ၏ယောသကလည်းကျွန်ုပ်အနီးပါသို့ လာကြပါလောဟု အကိုတို့အားဆိုလျင်သူတို့သည် အနီးပါသို့ချင်းလာကြ၏သူကလည်းကျွန်ုပ်သည်အေဂုတုပြည်သို့ရောက်လိုက်သောတင်တို့ညီဖြစ်ပါ၏ သို့ရာတွင်သင်တို့သည်ကျွန်ုပ်ကိုဤအရပ်သို့ ရောင်းလိုက်မိသောကြောင့်စိတ်မညှိုးငယ်ကြနှင့်။ကိုယ်ကိုအမျက်မထွက်ကြနှင့်။အကြောင်းမူကား၊ဘုရားသခင်သည် လူတို့အသက်ကိုစောင့်မစေခြင်းငှါသင်တို့ရှေ့မှာကျွန်ုပ်ကိုစေလွှတ်တော်မူပြီ။မြေပေါ်မှာ နှစ်နှစ်အစာခေါင်းပါးခဲ့ပြီ။လယ်လုပ်ခြင်း၊စပါးရိတ်ခြင်းကိုမပြုရသောနှစ်ငါးနှစ်ရှိသေး၏။ဘုရားသခင်သည်သင်တို့ကို မြေကြီးပေါ်မှာကျန်ကြွင်းစေခြင်းငှါ၎င်း ကြီးစွာသောကယ်တင်ခြင်းအပြင်တင်တို့အသက်ကိုချမ်းသာစေခြင်းဟံ၎င်းတင်တို့ရှေ့မှကျွန်ုပ်ကိုစေလွတ်တော်မူပြီတို့ဖြစ်၍တင်တို့သည်ကျွန်ုပ်ကိုဤအရက်သို့စေလွတ်သည်မဟုတ်ဘုရားသခင်စေလွတ်တော်မူသည်ကျွန်ုပ်ကိုဖာရောဘုရင်၏အဖအရာ၌၎င်းနန်းတော်အုပ်အရာ၌၎င်းအေဂုတုပြည်လုံးကိုအုပ်ဆိုးသောသခင်အရာ၌၎င်းခန့်ထားတော်မူပြီးအလင်းမြန်ထ၍အဖထံသို့တောကြလော့ အဖအားလည်းသားယောသကဘုရားသခင်သည် ကျွန်ုပ်ကိုအဲဂုတုပြည်လုံးသခင်ဖြစ်စေတော်မူပြီးကျွန်ုပ်ထံသို့လာပါမဆိုင်ပါနှင့် အဖသည်ဂောရှင်အရ၌နေရမည်ကျွန်ုပ်အနားမှာရှိရမည်အဖမှဆ၍သားမြေတိုးနွားနှင့်တကွာရှိသမျှထိုအရ၌ကျွန်ုပ်ကျွေးမွေးပါမည်သို့မဟုတ် အဖမှဆ၍အိမ်သူအိမ်သားနှင့်တကွရှိသမျှတို့သည်ဆင်းရဲခြင်းသို့ ရောက်ကြလိမ့်မည် အစာခေါင်းပါသောနှစ်ငါးနှစ်ရှိသေးသည်ဟု ပြောကြလော့ကျွန်ုပ်သည်ကိုယ်တိုင်တင်တို့နှင့်နှုတ်ဆက်သည်ကိုတင်တို့မျက်စိကျွန်ုပ်ညီဗိယံမင်းမျက်စိအမြင်သာဖြစ်၏အေဂရုပြည်၌ကျွန်ုပ်ရသောဘုံစည်းစိမ်မှဆ၍တင်တို့မြင်သမျှတို့ကိုအဖအားပြောရမည် အလင်းအမြန်ပြု၍အဖကိုဤပြည်သို့ဆောင်ခဲ့ရမည်ဟု ဆိုပြီးလျှင်ညီဗိယံမင်းလေဘင်းကိုဖဲ့၍ငိုလေ၏ ဗင်ယမင်သည်လည်းသူ၏လေပင်၌ငိုလေ၏တဖန်အကိုရှိသမျှတို့ကိုနမ်း၍သူတို့နှင့်ငိုသောနောက် အချင်းချင်းနှုတ်ဆက်ကြ၏အငယ်16မှ28ယောသအကိုတို့သည်ရောက်လာကြပြီဟုနန်းတော်၌တည်င်းချ၍ဖာရောဘင်အဆရှိသော ကျွန်တော်မျိုးတို့သည် နှစ်သက်ကြ၏ဖာရောဘင်သည်လည်းယောသကိုခေါ်၍ သင်၏ကိုယ်တို့အားအဘယ်သို့ပြောရမည်နည်းဟုမူကား၊သင်တို့သည်ဤသို့ပြုကြလော့။မြည်းတို့ကိုဝန်တင်၍ခါနာန်ပြည်သို့ပြန်သွားသဖြင့်၊သင်တို့အဘနှင့်အိမ်သူအိမ်သားတို့ကိုယူ၍ကျွန်ုပ်ထံသို့လာကြလော့။အဲဂုတ္တုပြည်၏စည်းစိမ်ကိုငါပေး၍၊သင်တို့သည်မြေဩဇာကိုစားရကြလိမ့်မည်။အမိန့်တော်ရှိသည်ဖြစ်၍ဤသို့ပြုကြလော့။သင်တို့မိန်းမများ၊သူငယ်များဘို့အဲဂုတ္တုပြည်ထဲက လဲတို့ကိုယူပြီးလျင် အဖကိုဆောင်၍လာခဲ့ကြလော့တင်တို့ဥစ္စာများကို မနှမျောကြနှင့်အေဂုတုပြည်ဤစည်းစိမ်ရှိသည်မြသည်တင်တို့ဥစ္စာဖြစ်၏ဟု အမိန်တော်ရှိသည့်အတိုင်းဤဒေလာဤသားတို့သည်ပြု၍ယောသတိလဲတို့ကို၎င်းလန်ခီ၌စားစီများကို၎င်း ပေး၏အကိုရှိသည်မြတို့အားလဲအဝတ်လဲเสียဖို့ပြည်၏ဗင်ယမင်အားလဲငွေအကျပ်300နှင့် အဝတ်လဲเสียဖို့အဝတ်ငါးစုံကိုထပ်၍ပေး၏အဖအားလည်းအေဂရုပြည်၏ကောင်းသောအရာတို့ကိုဆောင်သော မြဲတဆယ်လန်ခီ၌အဖစားเสียဖို့စပါမုတ်ခဲဘွယ်စားဘွယ်များကိုဆောင်သောမြဲတဆယ်ကိုပေးလိုက်၏သင်တို့သည်လမ်း၌ရံမတွေ့ကြနှင့်ဟုမှားထားလျက်အကူတို့ကိုလွတ်လိုက်၍သူတို့သည်ထွက်သွားကြ၏ ထိုသို့အဲဂုတုပြည်မှထွက်သွား၍ခါနန်ပြည်အဖယာကုတ်ထံသို့ရောက်ကြလျင်ယောသတိအသက်ရှင်သေး၏အဲဂုတုပြည်လုံးကို အုပ်ဆိုးရ၏ဟုကြားပြောကြသည်ရှိသောယာကုတ်သည်စိတ်နှလုံးလျှော့၏သူတို့စကားကိုမယုံနိုင် သူတို့သည်လည်းယောသပြောသမျှသော စကားတို့ကို ပြန်ပြောကြ၏အဖယာကုတ်သည်မိမိစည်းစရာဖို့ယောသပေးလိုက်သောလှဲတို့ကို မြင်သောအခါ စိတ်နှလုံးအားဖြည့်ပြန်၏ဣဒေလကလည်းတန်တော်ငါသားယောသအသက်ရှင်သေး၏ငါမသေးမီသူကိုတွား၍ကြည်မည်ဟုဆို၏